ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဖရာကြီးမုံမိတ်မြို့နယ်မဗရန်ကူကျောင်းတွင်16ရက်5လ2012ခုနှစ်နေ့တွင်ဇာရေးဆရာရှေးဦးညူအဖွဲ့နှင့်တွေ့ဆုံဩဝါဒပေးတရားတော်ောင်းလည်းရစ်ချစ်ဆက်အားရအောင်။ဘယ်အောင်လဲဘိုးရှိရှိနေရတော့ ဟုတ်ကဲ့ဘူးလားဆိုရင်လည်းသူကတော့ဒီတော့ဒီတော့ဒီတော့ညမကျူတော့ဘူးညကျူဒီမှာတော့ဘူးလားလဲဘူးပြောတာအမအေးဘုကလာရရမယ်တော့ဆောင်တာကံကံကြာဒီနေ့ကတော့ဆောင်တာဘောကပါပြီလေကျမကြီးရှောက်ရှောက်အိုက်လို့ပါဗျာဟုတ်ကဲ့ပါတော့မမဆိုင်ရှင်ဟုတ်တယ်တော်လေးရတော့ပါဘုရားတော့ပါဘုရား Oh my ဘုရားစာနဲ့လည်းရေးပြီးဆရာလုပ်ခါလားစာနဲ့လည်းရေးဆရာလက်တွေ့ဆရာမလုပ်နိုင်ဘူးလားနည်းနည်းပဲကြည့်လို့နည်းနည်းပဲလုံးတယ်ဆရာလက်တွေ့ဆရာလုံးအောင်လေဒီမှာဆရာမပြီးနဲ့လေဒီမှာဆရာဟုတ်တာတူမန္တလေးကဆိုင်ဆရာဥပုံတာတူညဒီလိုတူဟောခဲ့ပြီမုံမိတ်ပါဥပုံကဘာသာတူတွေကိုဟောဘာသာတူတွေလုံးစားပါအောင်ဗျာဘာသာတင်နာခွဲလို့ဘာသာတူပါအောင်ရတာဘူးဆိုတော့ လူရဲ့နှုံးသားထဲမှာရှိတယ်လောဘတက်မောဟတက်နှစ်ခွဲခွဲပြတာဘာလဲမရသေးဘူးကြာပါလားဟင်ဆိုင်ဆရာပါဆရာပါတော့ခိုင်ဦးပါဘာလို့မန္တလေးတော့กินနေပြီလားအော်တော်ရမန္တလေးတော့กินနေပြီလားတော့กินတော့တော့တော့ပြီးနိုင်ပါပြီ ပဲနဲ့ဒီလိုပြောဦးချိုးဦးပြောအာစေတော့ပေါ်အဲ့ဒါဒီလိုပေါ်လေပါလိမ့်ကြတယ်အမှုကြီးလူအဲ့ဒါတွေလူလို့တော့အမျိုးကိုကတ်တယ်။ဘာကတ်ရလား။အဲ့ဒီပဲကတ်ပါတော့ဗျာ။တော်ပါဗျာ။သူစီရောငူကြီးကခေါ်ပါဗျာဘယ်ရောက်ပါလဲ2005ခုနှစ်မှာ95ခုနှစ်မှာဆုံးပါတယ်ဗျာ95နှစ်မှာ အောင်မအင်းနေသွားတယ်ဗျအောင်မအင်းတိုင်းတို့နဲ့ဝန်နာတလူနောက်ဆုံးဟုတ်ပါဗျအဲ့ဒီနောက်မတွေ့တော့မတွေ့တော့ကျွန်တော်ဗျဒီဟုတ်ကလားအာယောဂမှာထူးထူးမခံစားရဘူးဗျာသိရကလေးတွေအညာတွေက ညောင်းပြီးတော့ဖြုတ်ငယ်ပြစ်သွားလို့ခဏလေးလိုက်ဘုံမအင်းဖိုင်စီယာကိုလည်းဖိုင်ပြောမှာပေါ့။ဘာလဲလို့မှမပြောတတ်တာ။ဟုတ်တော့ဘူး။ဘူးပြောတော့ဟုတ်လား။ဟုတ်တော့ဘူးကြီးလို့။တော်တော်များကြီးမရှိတာအမှန်တိုင်းပါ။ ကျွန်တော်တတိတော့ဗာလိုက်တော့ခဲ့ရတယ်ဆိုတော့ဘယ်လိုကရေးထားတာပေါ့ခင်ဗျာအဲ့လိုလားအဲဗျာဟိုဘယ်သူမှရေးစရာမရှိတော့သူကြောင်းပါတယ်ကဖုန်းကြီးတို့တို့တို့ဘာတို့ကြောင်းသူမှဒီစာအုပ်ကြတာကအဲ့ဒီအနေကိုစပိန်နဲ့သူအိမ်ကိုခေါ်ဖြိုးခေါ်ပြန်သွားတာတဲ့ပါဘုရားကိုဘုရားကိုဘုရား မော်တော်ဆိုင်ကခိုးစီတာကသာတင်ပါပြန်ငဘိုးကျွန်တော်က၁၉ရက်နေ့မှာရောက်ပါမယ်ဗျတကယ်တော့ဘိုးတို့ဒီလိုကျွန်တော်မသိဘူးရစီသူကညီမကြီးဖုန်းဆက်လိုက်တော့ပေါ်ပြူလာဖိုင်းနေပေါ်ပြူလာဖိုင်းနေလားဘိုးလာပြီးသားမလားမတော်အင်းတော်နန်းကလေးနန်းကလေးလောက်ကျိုးပါကျိုးပါတော့ကျိုးပါဝင်းတယောက်သာလက်ခံမယ်လို့ပြော မှန်ပါဗျာအဲ့ဒီငကူချုံတဲ့ဥမြနာဆန်လာပြီးသားမလာရဘူးတော်ယူပါဟုတ်ဗျာဒီဟိုဒေါ်ရှိဝါဘူးအကြောင်းပြုပြီးသူကနောက်ပတ်ခွင့်အနာဘူးဗျာဟုတ်ဗျာဟင်တပီတော်တို့ရင်းထင်အောင်မလုပ်နိုင်ဖြစ်ရဒီတစ်ခါတော့ကြွမယ်ဆိုကပ်ပြရရောခေါ်ပါဗျာပုံမှန်အင်ဘာလို့ဘိုးလုံးဗျာဩဘိုးကအသက်ကြီးဘူးဖြစ်ရဒီကြီးတယ်ပါ တို့တို့ခမရကပြောလို့သာကြုံတော့ငေကြီး1960လက်ကလေးတီးတင်ဝဲအဲ့ဒီနောက်ပိုင်းကိုမဖူးရတာဟုတ်ပါဘူးဆက်လက်နေရှိပါသေးတယ်အေးအေးဘာငယ်လဲတော့လေဘုံကဝစီပိတ်ထားပြီးတော့ငါခြေတော်ကလေးနဲ့ခတ်မယ်လို့ပဲပြောတာ။ဘောင်လေးချိုးစီရပြန်ပြီးဟာပြီးတော့ချင်းစစ်လျှောက်ခဲ့တော့ပြန်လျှောက်လာခဲ့တော့လည်း။အင်း။နှခုံးလျှောက်ပါတယ်လို့။အင်း။နှခုံးကမန်းလို့ကနာ လာဖူးလာပါဗျာလို့နောက်တစ်ခုကဒေါက်ဆန်းစုကြည်ကိုကောင်းကောင်းလေးမေတ္တာပို့ပေးပါဗျာလို့ရှောက်ကြတာဟုတ်ဗျာဗျာအဲ့ဒါဒီနေ့မြေတော့ဝင်နေဗျာဟုတ်ကဲ့လားဗျာဟိုဟိုဟိုဒီမှာမရှောက်ပါဘူး လုံးလုံးလာတာတခုပဲရှောက်တာဟုတ်လားဗျာလုံးလုံးမီးတော့လုံးလုံးလာတာဖရာလိုရှောက်သွားတယ်ဟုတ်ပါဗျာဟုတ်ပါဗျာဟုတ်ကလားဒီသူများတွေတော့ဥပုံဆရာလုံးနေပြီကိုကိုကိုကဆရာလုံးနေမှာမလားကျိုးကျိုးစားအောင်နိုင်ဆရာတွေတဲ့ဘုခင်မောင်တို့ကစပြောတာသူများဆရာလုံးတာလွယ်တယ်ဘူးလားဟုတ်ပါဗျာဘာလို့ဆိုတော့ဟိုဟို ကိုเจ้าကိုကိုလောက်မှမသိတာကိုကိုကိုဆရာလို့ပူကြတော့ကိုเจ้าကိုကအတိဆုံးဖြစ်နေတော့ဟင်အဲ့တော့ကိုကိုကိုမှမကြင်ညိုတာဗျအဲ့တော့ဆရာလို့လို့ရပါမလားဟုတ်ကလားကိုကိုဆရာတော့ဘုရားကြီးအမြဲတမ်းမေးရှိတာလေကိုကိုကိုကြင်ညိုတတ်ဖို့ကိုကိုကိုကြင်ညိုနိုင်မှ သူများကြင်ညိုကိုခံပါဘူးဆရာတော်ဘုရားကြီးတို့အမိန့်နဲ့စကားလေးပါ နိဥပုဂ္ဂိုလ်ကြီးညိုဖို့ဆိုတာဥကြီးဥညိုရကိုကြနာကိုတည်ဆုံးကိုပြောတာကိုတည်ဆုံးတာကိုလှုပ်တာကိုတည်ဆုံးအဲ့တော့ကိုပြောတာနဲ့ကိုလှုပ်တာကတော့ဘေးလူတည်ကောင်းနဲ့တည်ပြီကိုကြနာကြတော့ကိုတည်ဆုံးပြဟုတ်နော်ဟင်အဲ့ဒီမှာမိစ္ဆာဝိတ္တနဲ့ဓမ္မဝိတ္တတာတခါတို့ပြီးပြီးသားတွေပါဟုတ်ဗျာဟိုမှားတဲ့ကြံကတော့ကြိုက်တာတို့မကြိုက်တာတို့မသိတာတို့လေဟင် အဲတို့သူတို့ကိုတတိနဲ့ပြောင်းနိုင်မှကြိုက်တာကိုတတိနဲ့ပြောင်းနိုင်မှယုံကြည်ချက်ဆိုတဲ့တရားပဲသွားတာလေတို့မကြိုက်တာကိုတတိနဲ့ပြောင်းသုံးနိုင်ရင်ပညာပဲသွားတာလေဟင်ဟိုတို့တို့မတိတာကိုတတိနဲ့ပြောင်းပြတော့မှအတွေးခေါ်ပဲသွားတာလေဒါမှဝိတက်ခေါ်တာပေါ့ဟင်အဲ့တော့တို့ဘက်ကတာမဝိတက်ဖြစ်ဖို့ရအရေးကြီးဆုံးဗျာဟင်အဲ့ဒါကိုတို့စာလို့ကြတော့တရားတဲ့ ပညာတွေဟုတ်နော်ပြီးတော့တမာဒိဋ္ဌိခေါ်မှာပေါ့တမာဝိတ္တခေါ်မှာပေါ့လေဒီမောဟကဝိတ္တသွားမှာကိုတရားကဟိုဒေါသကပညာသွားမှာကိုဟိုလောဘကတရားပဲသွားမှာလေအဲ့တော့သူကဒီရှိနေတဲ့ဉာဏ်ကတော့ဘယ်သွားမှာတော့ဓာစာကတောင်းတဲ့အတိုင်းဓာဉာဏ်အတိုင်းသွားမှာဓာဉာဏ်ကတော့ဓာသွေးတောင်းတဲ့အတိုင်းသူကြိုက်တာရှားပေးရမှာလေ သူမကြိုက်တာကြဖေချပေးရမှာလေသူမသိတာကြတော့ကလဖန်ထိုးတင်မောင်းချီဟိုတော့မောက်ထီလျှောက်ထီလုပ်ပြရမှာပေါ့သူမဖေကြတော့အောက်ကမောက်ထီရတာလေကြိုက်ဘူးလားခင်ဗျသူမကျုပ်တော့လည်းမစုံမင်းနဲ့စာရေးပြရအောင် ကျောက်ကကျော်မလေးကဘုံပေးလို့ပြီးတော့တာဒီဝမ်းလို့လေအဲအဲ့ဒါဒီကရတာအဲရဟန်းငါဝါကနေပြီးလူဘဝပြန်ရောက်တော့ခေါ်ဒီဘုံပါကိုရတာကျုံမဖို့လို့လားဆောင်းခင်ဗျာအဲ့လိုဆိုရင်ဒီတော့ဒီရောက်ပြီပေါ့ မဖို့ဖြစ်နေတာသူမူပဲကြတော့ဥမာမဲ့ဒီဟာကိုနိုင်နေနိုင်ပေမဲ့သူကဟိုရှမ်းယိုးနဲ့ဗမာယိုးနဲ့နဲ့ယိုးရိုက်ရတာကိုအဲ့တော့ရှမ်းပေါ်မှာရှမ်းရှမ်းချင်းသူ့နိုင်တာသူရိုက်တာပေါ့သူတော့ကိုဖဲကိုသူတိမှဆိုရင်တစ်ခါတလေမောက်ထီလိုက်ရအတိမခါရဘူးလေအဲ့ဒါကိုမောက်ထီတယ်လို့ပြောတာဟင် အဲသူကဟိုဖူနဲ့လို့ရတာကိုတခုဟိုဟိုသုံးချက်ကိုတခုကိုကိုကြမှာအဲ့ဒါဖူဖူလုံးတာဟင်ကိုကြမရရင်အဲတော့ကိုကြမရလို့ဟို6ချက်တင်ရတယ်ဆိုလို့ရှိရင်ဇယ်နဲ့ယောပြီးတော့လုကြရတာဟုတ်ဟင်ဒုငယ်ငယ်တုန်းကတော့ဟောပေါ့အိုမဲခွေအိုမဲခွေလည်းတော့ဟောပုဂ္ဂလာပြအဲတော့မတိမှုဆိုတော့ခုနကမောက်ထီသမားတွေဟင်မတိလား အဲ့ဒီမသိတာကိုတို့ကသမာဝိတ္တနဲ့တဲ့တခိုင်တို့ကိုခေါ်ကြတော့အတွေးခေါ်မှာဘာထနာလာဆဲလို့လေသောခရာတီတို့လေအဲအဲ့ဒါကလာတဲ့မောင်ကြီးအဲအဲမောင်ကြီးစောက်တီမောင်ကြီးကနေတတိယတော့ဘောမောရမောရလောမောရမောရမောင်စေဝန်ပရိဘုရားရှောက်လိုက်တာရှိပါတယ်ဗမာပြည်မှာရှိတဲ့ခရီးဆရာတွေမှာဆရာတော်ကြီးကိုသူအကြိုက်ဆုံးပါပဲ မူလဲစီတော့အုံဖာဘူးရေးကြည့်ဘောဆန်းတို့ရေးမေးကြည့်သူလည်းဒီတော့အုံဖာဘူးတာနေပါရံပြောလိုက်ပါတော့ဘုရားဘုရားဘုရားဘာလို့စားနေလဲဘုရားကလေးကြီးလားကလေးကြီးရဲ့အဲ့ဒီတော့ကသူပြောတယ်ဆိုတာကြားလိုက်ပြန်။ကြားမိန်းသားမှာဗျာပြီးတော့ဘာကူလို့နေမှာပါ။ဟုတ်ပါရဲ့ဟုတ်ပါရဲ့။ပြောလိုက်ပါဦး။ဟုတ်ခင် လိုက်ဘူးနဲ့ခင်မလိုက်ဘူးဒါပေါ်မှာတို့ကတော့အရင်စီယူစီယူစီစဉ်တိုင်းတို့ကရေးမှာဟိုဟိုဟိုပြောတဲ့ modern post ဟိုတို့မလုပ်နိုင်ပါဘူးဟင်ကိုကကဟိုမတွေးရတဲ့ကဘာကဗျာကလူတိုင်းကြိုက်ပေါ့တွေးရတဲ့ကဗျာကိုလူတိုင်းမကြိုက်တော့မတွေးကျင်တော့ဟုတ်နော်မတွေးကျင်တော့တာဗျအဲ့တော့မတွေးရတဲ့ကဗျာကကိုကလူတိုင်းကြိုက်ဗျတွေးရတဲ့ကဗျာတို့ တွေးရတဲ့စာပေတို့ကြတော့လူတိုင်းမကြိုက်ဘူးဗျာဟုတ်နော်အဲ့တော့ဒုစာပေကြီးကြတော့တွေးရတာဒီတွေးရတာလည်းအတွေးနဲ့ရေးတာလေပြီးတော့ဒုစာပေနဲ့ပတ်သက်ရင်ဖတ်လေဖတ်တာရှိတာအတွေးခေါ်သမားကဖတ်ဖတ်လေဖတ်တာရှိတာတာမဘုတ်ကိုဒုစာဖတ်တာပြီးတော့ဒုကဟိုပရိယတိဘက်ကဘုန်းကြီးပြီးတော့ဘုန်းကြီးစာလေးကလည်းအနံလေးကလည်းနည်းနည်းထည့်ရလေးဟာဟင်ဘုန်းကြီးနာမည်ထည့်ရတော့ ဘုန်းကြီးနာမနာဘူးသူကဖတ်တာဖူးရတော့ဟင်ဘုန်းကြီးနာလေးကလည်းထဲတာအဲ့တော့ဘုန်းကြီးနာလေးနာဘူးသူသာဒုစာဖတ်တာဟုတ်ကဲ့ဦးချီဦးကြီးကနာဘူးနာဘူးရတယ်ဗျအဲ့ဘောကြရတယ်ဗျပရိယာတိလည်းသူကกินလို့ရဘူးလေအဲ့ဒါကိုတို့ဝေဘာခံရသေးတာပြောတော့လေဝနာဝါဒီလေပြောသေးကွာရေးလိုက်တဲ့စာရိတာတော့ ဘူးလေကတော့အဲ့တော့ကျုပ်ကလည်းပြန်ပြောတာပဲဗျဟိုသူတို့ရှိတာဟာကိုပြောမှဖြစ်အောင်ပြောတာဟင်လူမိုက်တောင်းဘလောက်ပဲရှိဦးကဲရင်နေနေဟိုလူလိမတောင်းဘလောက်ပဲကဲရင်နေနေလူမိုက်တယောက်ငါစကားနားလည်းရင်တော်ပြီတော့တော့တော့တော့တော့ မလို့ပညာရှိဘက်တို့ပါရေးပြီးတရားလို့လို့တော့ဟုတ်ပါတယ်အဲ့သူတို့ဒီဒီသားတွေဟုတ်သားတယ်သူကမသိသေးသူလေးတွေအတွက်ဒါရေးတာဟင်ဟင် အဲအဲ့ဒါကြောင့်ယောဂလူလေးမှတတော်ဘလောက်ပဲကြည့်ရင်နေနေလူမိုက်တယောက်သဘောကျဝိုင်းတော်ပြီတော့ပါလေခင်ဗျာသူကလူမပြောတော့ပဲအဲ့ဒါကနာဝတိဆိုပြီးစာရင်းဒီလောက်ရေးလို့တဲ့နိုင်ငံတော်တန်ခါနာရကတေကဝိပါနာဟုတ်ပါဗျာအင်း အဲ့ဒီအဲ့လိုဝေဖန်ပေးတာအဲ့ဒီလူတင်အောင်ပါဗျာအဲ့ဒူရောထိန်ပြီးလူကထိန်ပြီးဘယ်တော့ယူပါမလဲဒီကြပြမကြီးလာဆိုနေနေသုံးလေးလောက်ရှိပါတယ်မကြီးတိတော့သူ့ကြတော့စိတ်ရွှင်နေမှရတာလေပါခေါ်မလားဗျာသွေးစကားပြောတော့သွေးကနည်းနည်းဟိုကြာသွားတော့လေးသွားပြီးသွားတော့အတွေးလေးလေးသွားတယ် အရင်ကဒူးအတွက်ဒူးမှာတော့အဲအဒူးလေးတွက်တာပေါ့အဲအကြောင်းအရာလေးတခုတက်ကနေပေါ်လိုက်လို့ဆိုရင်အဲဒါလေးမှတ်ထားလိုက်တာပဲဒါကြပြာနဲ့တိုက်တင်နေဆိုကြပြာနဲ့ထည့်တာနေဒီနဲ့တင်ဆိုနေဒီနဲ့တင်တာအဲဒါအဒူးကြီးကပေါ်လာတဲ့အတိုင်းဒူးကြီးတာနေဒီနဲ့ဒါနေဒီလားကြပြာနဲ့တန်ကြပြာလားဆောင်းပါနဲ့ဒါဆောင်းပါလားအဲလေးမျိုးလောက်ကြီးတာကြားစာကြီးတဲ့ဟုတ်ဘူးဟင် လုံအောင်ဘု து အတွက်ကြံသေးတယ်မဖြစ်အောင်လုပ်ထားတယ်လေလုပ်ထားတော့ဟင်ဟိုဟာလေးလဲပါဒီဟာလေးလဲပါပေါ့သူကတလိုင်းနဲ့မဟုတ်ဘူးဗျာအင်းအဲ့ဒီရေးနိုင်မှာမလားဗျာဦးဖုံလို့ရပါလောကအဲ့ခဏတဲ့အဟောင်းလို့ပေါ့ဗျာအသက်ရှိပြီးတော့အဟောင်းလည်းမစွန့်နိုင်တော့ခက်ပါဗျာဟုတ်ကဲ့ခဏအဟောင်းစွန့်ခဏအသက်မရှိဘူးစိတ်ကူတာပဲဟုတ်ပါမလားဗျာ အင်းဘာဖြစ်လို့တော့ဟောင်းမှာတပြည့်တော့တူရှင်မလည်းအောင်နေတယ်ဗျာဟုတ်ပြီအဲ့ဒါစီဝိုင်းဆိုတော့လည်းသူမဆွတ်နိုင်ဘူးဗျာစာပေဘက်လည်းတပြည့်တော့အထိုက်ရောက်ပြီးနေရာရပါတယ်ဗျာအမှန်ဒီဘဏ္ဍဘက်ကလည်းစီးကျင်ကြတော့ဗျာအသေးသေးနေစီးကျင်ကြတော့အဲ့တော့ခက်တာဗျာအဟောင်းမဆွတ်ရင်အစ်စ်လည်းစီးကျင်ဗျာတော့နေဘူးဘဏ္ဍအောင်စီဗျာညဘူးဘဏ္ဍတိပြကြလာမေးဗျာဟုတ်ဗျာဟင်ဟုတ်ဗျာအဲ့တော့ညတော့ဘဏ္ဍတိမတော့ဘဏ္ဍဟောင်းမစီးနေဘူးဟုတ်ဗျာ ဒီသူ့ချိန်လေးနဲ့သူဟိုရေးဖို့ရအတွက်ကဘုဟွာပေါ်စာပေတွေ့ကြုံဘဝတွေ့ကြုံဘဝတွေကတွေ့ကြုံလေးရှိတာစာပေတွေ့ကြုံလေးရှိရတာပဲလေပြီးတော့ဘဝတုဒ္ဒတွေ့ကြုံလာဗျာကြည့်ဦးပါလေမှန်ပါဗျာအဲအဲဟိုတို့တူစကားတူတူစီကတူရတာလေးဒီဘဝတုဒ္ဒတွေ့ကြုံဒါလေးတွေပေါင်းစားတာသူပွင့်နေတဲ့ချိန်ပွင့်တာ ဒီမှာပွင့်တဲ့ချိန်တီးထားလိုက်မှာအဲညကျတော့ဒါဒီပါတော်တယ်ညတော်တယ်ဟုတ်လုံးပါပေါ့ဒီဘုဘကလည်းမစွန့်နိုင်ဘူးဒီမှာဒီဘုဘကစွန့်တော့လည်းဓမင်းဥပေါ်ပါလိမ့်မယ်ဒီမှာဟင်အဲဘုဘကအဲကိုဘူတာရင်ဒီဘက်ကအများဘူတာဒီမှာဟုတ်နော်ဒါကအများဘူဘူးကကိုတိတယ်လို့သိသိချင်းတာဟင်ဘယ်တော့ ဟိုဒီအတွေ့အကြုံတွေကိုကသိထားတယ်အဲအများလည်းကိုလိုသိသိကျင်တာဟင်တို့တို့ပိုပြောပြမှသိမှာတွေကအများကြီးပြအမှန်ပါဗျဟင်ဟင်ဟိုတခါကြီးတို့ကလည်းပြောတော့ဝင်နေရခုံပါဟုတ်တခါကြီးတို့ပဲပြောတော့ပရိသတ်လို့သုံးပါဟုတ်ပါဗျတို့ဘာသာရေးကြတော့ဝင်နေရပြန်ပါဟုတ်ဟင်ဟိုတို့ဖယားပြောမှအဲနားလည်မဲ့ဟာကဖယားမှပြောနေတာ ရှင်မသာရိပုတ္တပြောမှနားလေတာရှင်မသာရိပုတ္တကပြောသွားတာဘုရားဝင်ပြောလို့ရတာမလို့ဩဟုတ်ပါဘူးအဲငါဘုရားပဲกว่าဆိုရဘူးဩဟိုနောက်တုန်းကတည်းကဟိုရှင်မသာရိပုတ္တနဲ့နုကလေးကအစဉ်လိုက်လာတာလေရှင်မမောပလန်နဲ့နုကလေးကလေရှင်မသာတဝနဲ့နုကလေးကလေအဲဒီခါတွေကနောက်ကနောက်ပို့လုံလာတဲ့ဟာတွေကခုချိန်သူတို့အဲဘာတော့အထွတ်ထိပ်ဖြစ်တဲ့ခါကျသူတို့ဆွဲခေါ်မှရတာ သူ့ပေးအဲ့ဒါကိုဒုစားလို့တော့ဝင်နေရလို့တုံးတယ်မှန်ပါဗျာတခိုင်းတို့ကြတော့ပရိသတ်ဘောပြီးပါဗျာကိုပရိသတ်ကကိုပြောပြမှာဒီဟင်ကိုပြောတာကနားထောင်နေပါဟုတ်နော်ပရိသတ်လည်းရှိသေးချာဟင်အဲ့တော့သူအဲညာဘူးညာဘူးပေါ့ဗျာမှန်ပါဗျာဟင်အဲနေကြတော့ကိုဘူးပေါ့ဗျာဟို မဟုတ်တာပြောအောင်မယ်ဒိုးအုပ်စုထဲမှာဥကျော်မြင့်ဆိုတာရှိတယ်သူကဇနီးနှစ်ယောက်ရှိတာမသာကြည့်တဲ့ဟိုဟာတဲ့မြို့တော်အုပ်စိန်နဲ့ပြီးတော့ညီမအရင်ည 哎，我们某事情调的，哎，你的嫩模糊，哈哈哈哈哈！人家都不要听，哈哈哈哈哈！根不懂，哈哈哈哈哈！错啦，哈哈哈哈哈！哈哈哈哈哈！个错啦，哈哈哈哈哈！哎哎，我问你，这个错啦，哈哈哈哈哈！咱现在都有吧，小心的，嗯，小心我讲。 ဆရာတော်ရဲ့စာရိယဒီပိုင်းမြောက်ကတော့ကြိုက်သွားပြီဒီပြတော့ကြိုက်အောင်လည်းအမေကြီးပါဟုတ်ပါဗျာဟုတ်ပါဗျာမှန်တယ်ပါဗျာအင်းမာတော့အဲတကားတော့တကားကြီးတို့ကြတော့ဦးကျောင်းကိုကြည့်ဒါတော့လည်းပြီးရပါဗျာဟင်အပြာငန်းတို့ကရွေးရတော့မှာလေ ဟုတ်ကဲ့ပါကိုကြောင့်ကိုဒီဆိုငါလည်းပါရှိတယ်ကိုပြန်မဲ့လမ်းကိုငါလည်းပါရှိတယ်ခုနပြောတဲ့ဟိုတာမဝိတဲ့နဲ့မိစ္ဆာဝိတဲ့ခွဲပြီးပြီးတဲ့လိုင်းနဲ့လိုင်းလေဟုတ်တယ်နော်တာမဝိတဲ့လိုက်မိစ္ဆာဝိတဲ့လိုက်မိစ္ဆာဝိတဲ့ကသူများမှမလို့ဒူရှိတဲ့ရှိတဲ့ဓာသွေးနဲ့တန်ရှင်ကဖြစ်နေတာဟင်သူကမွေရပါဟုတ်နော်တာမဝိတဲ့ကဘုရားဘာသာဖြစ်မှလို့လူရတာ ဘုရားဘာသာမိုးရင်တမဝိတဲ့ပတ်ကူမပါဘူးဓာတ်သွင်းနဲ့ဓာတ်ညင်တိုင်းပဲဖြစ်မှာဘူးတခါကြီးဟုတ်နော်အဲ့တော့တို့ကဒီမိဘကနေပေးလိုက်တဲ့သွေးကနေပါလာတဲ့ညင်းဓာတ်သွေးဓာတ်ညင်ဗီဇညင်နေရှိဦးမှာကိုပင်ကိုညင်နေရှိဦးမှာကိုဘုရားသူကမိစ္ဆာဝိတဲ့ပဲကိုဆွဲမှာနော်အဖို့တို့သူ့ဟိုပါလာတဲ့ဝေဒနာတို့သင်ညာတို့သင်္ခါရတို့ဝิญဉ်တို့ဆိုတာက သူ့ကောင်ကြီးအတွက်ကိုထိန်းတော်လေးရောက်လေဟင်သူ့အတွက်ဆိုသူ့ကောင်ကြီးတို့ကအဲသူသူ့ကောင်ကြီးကခွေးဖြစ်နေခွေးနဲ့တောင်းအောင်သူကလိုက်ပြောခါစားပြီးမြန်မာကပြီးမယ်ဟုတ်တလားဟင်သူ့ကောင်ကြီးကဝက်ဖြစ်ခရင်ဝက်နဲ့တောင်းအောင်ပေါ့သူ့ကောင်ကြီးကခုလူဖြစ်နေတော့လူနဲ့တောင်းအောင်သူကအဲ့ဒါပဲလုပ်ပြီးမှာဖို့ရတို့အတွက်လုံးမပေးဘူးဓမ္မဖြစ်ဟုတ်နော်သူသူသူသူပါလာတဲ့ဟာကခေါ်ပဲတော့လေရောက်ကလေအဲတို့ကတို့ဘူးဘာလို့တော့ဘူးရေတည်တယ် ဟုတ်နော်ဟိုအဘိဓမ္မာများကျွမ်းကျင်တဲ့ပုဂ္ဂိုလ်ဆိုသောကနာ25ပါးကိုဥစီမှာပတိလေဟင်ဟိုတို့ရှိနေတဲ့ဟိုအာဟုဇုစိတ်လေးလုံးကဒီဓာတ်ကသွားပါဘူးအညာသမား29လုံးကခန္ဓာရှိသူတိုင်းပါမှာလေဟုတ်တယ်နော်ဟုတ်တယ်နော်အညာသမားဆိုသူပါလိမ့်မယ်73လုံးလေသူကဓာတ်ကောင်ခန္ဓာအတွက်ဖြစ်တာဟိုအာဟုဇုစိတ်လေးလုံးကဓာတ်တွေကနေဖြစ်နေတာဟုတ်နော်အဲ့တော့တို့ကဟိုတတ္တဝါတိုင်းပေါ်ပြခွေရောဝက်ရောအကုန်လုံးက အဲ့ဒီအညာသမ73လုံးနဲ့အပုဒု74လုံးနဲ့တွားတာဟုတ်လားတို့တော်ကနာ25လုံးကလူဖြစ်မှဗုဒ္ဓဘာသာဖြစ်မှာဟုတ်တယ်ပါအဲ့ဒါတတိဥဆောင်တာဟုတ်နော်အဲ့တော့ကိုကိုကိုခုချင်းဟိုတွားမယ်လမ်းကိုရွေးတော့ဖို့ရေဟုတ်ပါဗျာ ရေးထားပြီးပါလေပြန်ပြီးတော့ဟုတ်ကလားဘယ်ဘက်ဒီကြသတူအထက်ဘက်ပဲဘုမေရောဘုမေရောဒီမှာလို့ဟုတ်ကလားဒါကလည်းအသိဉာဏ်နေတာပဲ အထက်ကနာမည်နေမှာပါမိုးကုတ်ကဆင်းလာတော့အော်ပေါ်လာလို့မိုးကုတ်ကတောင်းကြီးကြီးတာတောင်းကြီးဟာဒီဘက်ကလေးကဖို့ဆင်းကြီးတယ်အထက်ကလည်းဟိုဘယ်ထက်တော့ဟိုဘယ်ထက်တော့ အဲ့လိုကိုနောက်ဆုံးတပည့်တော်မုံမိကိုမလာတော့ဘူး။ဟုတ်ဖြစ်တယ်။မလာဘူး။ဟုတ်ဖြစ်တယ်။နာမည်ကတော့မုံမိ။ဟာဘယ်လိုဟာကြီးပါလိမ့်မလို့။ဒီတောင်းနေရဝါလုကလေးကဆင်းကြီးတယ်လား။ဟုတ်လို့ ဒါမျိုးတော့ဘူးလေကဲအဲ့တော့ဒီနေ့ကြပါဦးဟုတ်ပါဗျာဒီကိုပဲတဲ့ဟုတ်နောက်ဆုံးတိုက်ကြပါဗျာဒီပါဗျာဒီပါဗျာဒီပါဗျာဘာသာတူညီရပါပါ